ကံကြီး149အငယ်1မှ9ထာဝရဘုရားရှေ့တော်၌အသက်တော်တည်ခြင်းကိုဆို၍တန်ရှင်းသူတို့စည်းဝေးရာ၌ဂုံတော်ကိုချီးမွမ်းကြလော့ဤဒေလအမျိုးသည်မိမိကိုဖန်ဆင်းတော်မူသောဘုရားကိုအမိပြု၍ဝမ်းမြောက်စေဇီးုံသားတို့သည်မိမိတို့ရှင်မြင်းကိုအမိပြု၍ရွှင်လန်းကြစေ သူတို့သည်ကခုန်လျက်နာမတော်ကိုချီးမွမ်းကြစေပတ်သာနှင့်စောင်းကိုတီးလျက် ထောမနာတည်ခြင်းဆိုကြစေအကြောင်းမူကားဒါဝရဘုရားသည်မိမိလူစုကို နှစ်သက်တော်မူ၏စိတ်နှိမ်ချသော သူတို့ကိုကယ်တင်ခြင်းအပြင် အတရေတင့်တယ်စေတော်မူ၏တန်ရှင်းသူတို့သည်ဘုံကြီး၍ဝမ်းမြောက်ဝမ်းသာကြစေကျင်းဝတ်ရာပေါ်မှာရွှင်လန်းစွာတည်ခြင်းဆိုကြစေအငယ်6မှ9တပားမျိုးသားတို့အားတရားအတိုင်းအပြစ်ပေး၍လူစုတို့အားဒဏ်ခတ်ခြင်းငှာ၎င်း သူတို့၏ရှင်မြေများကိုတန်ကြိုးနှင့်ချီနှောင်၍မူးမတ်များကိုတန်ချေချင်းခတ်ခြင်းငှာ၎င်းကျမ်းစာ၌မှတ်သားသောအပြစ်စီရင်ခြင်းကိုသူတို့အားပြုခြင်းငှာ၎င်းတန်ရှင်းသူတို့သည်ဘုရားသခင်၏ဂုဏ်တော်ကိုနှုတ်နှင့်ချီးမွမ်း၍တန်လျက်ကိုလက်နှင့်ကင်ကြစေ။ဒါဝရဘုရား၏တန်ရှင်းသူအပေါင်းတို့သည်ထိုတို့သောဘုန်းနှင့်ဆိုင်ကြ၏။ဟာလေလုယာ။